သာသနာတော်နှစ်2569ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါကောင်လာပြီကျော်9ရက်နေ့2023စက်တင်ဘာလ9ရက်ညနေ6နာရီချိန်တွင်သုတလကာယတရားရိပ်တာတွင်တရားအထုံးနေကြတဲ့ယောဂီများအတွက်အလုပ်ပေးတရားပါပဲတရားတွေကတော့အလုံးသို့သော လုတ်ပြီးတရားကိုပဲနာမည်လေးတစ်ခုပြီးဆိုရင်ပင်မခလုတ်ဆိုတဲ့နာမည်လေးပြီးရတရားကောင်းနေရပါဘူးနော်ပင်မခလုတ်ပင်မခလုတ်ဆိုတော့တခြားဟိုတော့ပြောတာမဟုတ်တာတင်စားပြီးပြောတာအပမဒပဲပင်မခလုတ်တနည်းအားဖြင့်တတိကိုပဲပင်မခလုတ်ဒီလို ယုံနံနေရဲ့သဘောတဘာဝတွေပြောပြီးပြီဟုတ်လားဒီယုံနံနေကိုလိမ့်လေလက်ပတ်ပြီးတော့ပုဂ္ဂိုလ်တ attva ထင်နေလို့အလုံးလုံးလို့မရကြောင်းနေလေပြောပြီးပြီတော်တော်များများကဝိပဿနာဆိုတာပုဂ္ဂိုလ်တ attva ပုံမှာသွားလို့မရဘူးယုံနံပုံမှာပဲသွားလို့ရတယ် ဘလောက်ပဲယုံနာပေါ်မှာသွားတယ်လို့ပြောပြောစိတ်ကတော့ပုဂ္ဂိုလ်တ attva ပဲဖြစ်နေတုံးပဲရှုနေတဲ့အချိန်ကလည်းပုဂ္ဂိုလ်တ attva အနေဖြစ်မဲ့လက်ခံကျင့်သုံးနေတုံးပဲဆိုတော့ရှုကရှုကြည့်မရပေါ့နော်အဲ့လိုတော့ဖြစ်နေတာပေါ့ဒါကကိုယ့်ကိုယ်ကိုညာလို့မဖြစ်ဘူးလေဝိပဿနာအထုတ်တယ်ဆိုရင်ဘုန်းကြီးတို့မဝရမေဆရာတို့ပြေရတာ ဆရာရှာလို့ရှိရင်တန်ခါကိုတော့ကိုးကွယ်ပါဆရာကိုတော့ရွေးချယ်ပါဒီလိုပဲဒီလားပြီးရင်အာမနာတတ်တဲ့ဆရာမျိုးရှာဘယ်လိုဆရာမျိုးရှာအာနာရဲ့လုံးမဖြစ်ဘူးလေကိုနစ်နာတာပေါ့နော်အမှန်တိုင်းပြောတတ်တဲ့ဆရာသမားမှအစဉ်ပြေမှာဟုတ်တယ်မဟုတ်လား ယောဂီအလိုလိုက်နေတဲ့ဆရာသမားဆိုယောဂီကဒီတိုင်းပဲကျင့်တတ်နေလို့ဘာမှတုတ်တက်မှာမပေါ့ဘူး။တချို့ဆိုရင်တအားအလိုလိုက်တာယောဂီတွေပြောသမျှဘာမှပြန်မပြောဘူးဆိုတဲ့အခါကျတော့အာနစ်နာနေတာပေါ့နော်။အဲတော့ခလုတ်ပင်မခလုတ်ဆိုတာလုပ်ငန်းလုပ်တဲ့အခါမှာဒီနေ့ကကျေးဇူးတော်ရှင်မဝိမေ ရာတော်ဘုရားကြီးညွှန်ကြားထားတဲ့ပင်မခလုတ်အလုတ်လုတ်ပို့လုပ်ငန်းခွင်မှာကျတော့ဘလို့အသုံးပြုပြီးတော့ဘလို့လုပ်ရမှာတော့ဆိုတာလေးကိုပြောပြမယ်နော်။ဒါကြောင့်တရားမဟောသေးမီတရားမနာသေးမီတရားပိုင်ရှင်ဖြစ်တော်မူသောသမဂ္ဂထထရှင်တော်မြတ်ဘုရားကိုလက်ဟုတ်ချီးကိုရှင်ကိုကြရ nam mô ca ta bhagavato arahato samma ခလုံးဆိုတာအိမ်တိမ်မှာပဲဖြစ်ဖြစ်စိတ်ယုံကြည်တစ်ခုမှာပဲဖြစ်ဖြစ်အိမ်တိမ်လုံးလင်းသွားဖို့ဆိုပင်မခလုံး main street ကရှိတယ်မဟုတ်လားရှိပါဘူးနော်ဖွင့်ကြရတယ်ဒါကလည်းလင်းသွားတာပဲလင်းသွားလို့ရှိရင်အမှားအမှန်သိနိုင်တယ်လင်းသွားတဲ့အတွက်ပါကဘယ်နေရာမှာပါရှိတယ်ဘယ်နေရာမှာဘလို့ရှိတယ်ဆိုတာ အမှန်တိုင်းသိလိုက်တာပေါ့မောင်မောင်မဲမဲလေးမှာဆိုရင်တော့ဟိုစမ်းဒီစမ်းနဲ့ဘယ်နေရာမှာဘာရှိမှလည်းမသိစမ်းမိတာလည်းဘာမှလည်းမသိအဲ့လိုဖြစ်နေတယ်တတိဆိုတာတရားအားထုတ်တဲ့ပုဂ္ဂိုလ်အတွက်တော့ပင်မခလုပမာပဲတတိဆိုတာတရားအားထုတ်တဲ့ပုဂ္ဂိုလ်များအတွက်ကတော့ပါလေလေပင်မခလုကဲ့သို့ပါတတိကိုမခွင့်နိုင်ဘူးဆိုရင်ဘာမှမမြင်ဘူး အဝိဇ္ဇာအမောင်ဖုံးထားတဲ့အတွက်မောင်ကြီးပဲကြီးတဲ့နေရတယ်လို့ပဲတရားအထုတ်တဲ့ပုဂ္ဂိုလ်တတိခလုတ်မဖွင့်နိုင်တဲ့ရွေးကတော့ဘယ်ကုသိုလ်မှမဖြစ်နိုင်ဘူးတဲ့ယေကေစိကုသလဓမ္မာတပ္ပိတိအပမာဒမူလကခတ်သိမ်းကုန်သောတရားပေါင်းတို့တွင်အပမာဒမူလက ပတိဆိုတဲ့အပမာဒတရားသိတာလေအရင်အမြင်မူလဖြစ်တယ်နော်ခသိန်းသောကုသိုလ်တရားသဗ္ဗေတိယေကေစိကုသလာဓမ္မာသဗ္ဗေတိအပမာဒမူလကအလုံးစုံသောဘယ်ကုသိုလ်ဖြစ်ဖြစ်ဝိပဿနာကုသိုလ်မှာမဟုတ်ဘူးတဲ့ဒီမှာလေဘယ်ကုသိုလ်ဖြစ်ဖြစ် အပမာဒခလုတ်ကိုမဖွင့်နိုင်ဘူးဆိုလို့ရှိရင်ကုသိုလ်ဆိုတာမရှိဘူးကုသိုလ်ဆိုတာဘာမှမဖြစ်တော့ဒါနကုသိုလ်ကောင်းမှုလုပ်လဲဘယ်လိုပါရတော့အပမာဒတတိတရားမပါရဘူးလားသီလကောင်းမှုလုပ်လဲပဲတတိပါရတယ်သမထတို့ဝိပဿနာတို့လုပ်လဲတတိပါရတယ်တတိမပါအရာရာဘေဟာမပြီးပြီ တိမပါဘဲနဲ့ပါမှလုံးလို့မရဘူးတတိပါကအရာရာကိုပြီးလို့ရပြီးနိုင်တယ်ကဲတတိအားကောင်းလေလေအဆုံးနိမ့်မှန်တိုင်လိမ့်မည်လို့တော့ပြောထားတာပေါ့လားတတိတလုံးလက်ကင်သုံးအဆုံးနိမ့်မှန်တိုင်လိမ့်မည်ဆိုတော့ကိုဘာပြီးကျင်တယ်ပြီးကျင်တဲ့နေရာကိုဘယ်သူနဲ့သွားရင်အဆင်ပြေတတိနဲ့သွားရင်အဆင်ပြေ ဘောပေါက်တယ်နော်တတိကတော့တတိနဲ့တိလတိလမပိုင်လည်းမရတရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာအထုတ်ထိတ်ထားရမှာကတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေမှာအင်အားပြည့်နေရမှာအထုတ်ထိတ်ထားမယ်ဆိုတာတဲ့အင်အားပြည့်နေရမှာကတိလပဲနော်တိလအင်အားပြည့်နေပြီတတိအင်အားပြည့်နေပြီဆိုမြညာပူ မရမှာပူဇော်မလို့တော့အဲ့ဒီအာနှစ်ခုတော့တော်တော်အရေးကြီးပါတယ်သီလအာနဲ့ဘာအာနဲ့လဲသတိအာအပမာဒမြတ်ဓမ္မပင်မခလုံကြီးအပမာဒမြတ်ဓမ္မဆိုတာပါတယ်လေပင်မခလုတ်သဘောပေါက်လားအဲ့တော့အဲ့ဒီပင်မခလုတ်ကိုဘုန်းကြီးတို့ကဖွင့်လိုက်တယ်ဘလို့သုံးမလဲ သတိနဲ့ငါဆွဲကိုဆွဲမထားခဲ့ဖယ်ရှားခြင်းနဲ့ဆိုရင်သတိနဲ့ပဲမလုပ်ပါဘူးဖယ်ရငါဆွဲကိုဘာနဲ့ဖယ်ရမလဲသတိနဲ့ဖယ်ရမယ်တော့ငါဆွဲကိုတော့ငါဆိုတာကိုတော့ဘုန်းကြီးကဆွဲမထားရအောင်အမှန်ကတော့သတိကိုကြတော့ဘာလုပ်ထားရမှာလဲဆွဲထားရမှာ မိမိစိတ်ထဲတတိဆွဲအမြဲတောက်ပါအမြဲတောက်ပါနေတယ်ဆိုလင်းနေတာပြောတာလင်းနေတဲ့အတွက်စိတ်ထဲမှာအသိဉာဏ်ထဲမှာလင်းနေလို့ရှိရင်ကိုရုပ်တရားနဲ့တရားတွေကိုအမှန်တိုင်းသိနိုင်မသိနိုင်နော်အမှန်တိုင်းသိနိုင်မသိနိုင်ဟုတ်တယ်မလားအလေးရောင်ရှိရင်အော်ဉာဏ်တည်းဟူသောအလေးရောင်ဖြစ်ပေါ်လာလို့ရှိရင် မိမိရဲ့ရှုွက်ကိုတေချာသိမြင်နိုင်စွမ်းရှိတယ်။ဒါကြောင့်မို့ငါဆွဲကိုတော့လက်ဆွဲမထားနဲ့ပယ်ရမယ်။တတိကိုတော့ဆွဲသွင်းမြင်နေမိမိကကြိုက်ထားရမယ်။တောင်းဆိုတာဘာလို့ရမလဲ။နားလည်းကိုလိုပါလေနော်။တော့ကိုယ့်ရဲ့တတိကြောင့်ဒီရှုမှတ်နေတဲ့တတိကြောင့်စိတ်အဟောင်းကိုလည်းကိုကဟိုမတွေးဖြစ်တော့ စိတ်ကိုလည်းမတွေးဖြစ်တော့ဘူးအသက်တွေနောက်ကိုလည်းစိတ်ကမလိုက်တော့အဲ့တော့အတွေးမဝင်တော့ဘူးလို့ဆိုစိတ်အပြင်မထွက်တော့ခေါ်တယ်သတိအားကောင်းလို့ရှိရင်စိတ်ကအပြင်မထွက်ဘူးစိတ်အပြင်ထွက်တာများနေတယ်ဆိုရင်စိတ်မပြည့်နဲ့စိတ်ထွက်တာကိုသိနေတာဒီပင်လည်းမရှိနေတယ်လို့သိနေတယ်နော်သတိရှိနေတယ်လို့ကိုသိနေနိုင်တယ်ပေါ့နော် စိတ်အပြင်ထွက်တာကိုစိတ်မပြည့်နဲ့အဲ့ဒီအပြင်ထွက်တာကိုသိနေခြင်းသည်ပင်လင်းပါရှိနေတယ်သတိရှိနေတယ်ဟုတ်လားတရှုခွက်နဲ့မစိတ်တဲ့တဲ့အခါမှာအာတခါနဲ့ရှုခွက်နဲ့မစိတ်ကတခါတလေတဲ့သွားပြီဆိုစိတ်ထဲမှာအမတန်ချမ်းသာတဲ့ဒုက္ခဝေဒနာမျိုးဖြစ်လာတယ် အဲဒုက္ခဝေဒနာမျိုးဖြစ်လာရင်စိတ်ထဲမှာအကြည်ဓာတ်တွေအအေးဓာတ်တွေကလည်းတခါလေဝင်လာတဲ့အခါကျတော့အဲ့ဒီ feeling ကိုကိုကလေတရားရတယ်ထင်သွားတတ်တာပေါ့နော်အမှန်ကတော့တတိရဲ့အစပြိုတဲ့တတိရဲ့အထိုင်ကျလာတဲ့သဘောမျှလေးပဲရှိသေးတယ်အစလောက်ကလေးပဲရှိသေး အဲ့ဒီအချိန်မှာယောဂီကဘယ်လောက်ထူးဆန်းလဲလို့ဆိုတော့အဲ့ဒီအချိန်ကျတော့ဘာကိုမှသူကမစစ်စေးတော့ဝင်လေထွက်လေရှုတဲ့ပုဂ္ဂိုလ်ဆိုရင်အဝင်ကိုလည်းမစစ်တော့ဘူးမစစ်တာနဲ့အဲ့ဒီနေရာမှာပဲနောက်ကျန်ခဲ့ပြီဟုတ်တယ်မလားအထွက်ကိုလည်းမစစ်တော့ဒီခုနကလေဟိုဒါဟိုတနည်းပြောသလိုအပူတွေထည့်လိုက်တယ်ကိုရှုကြကလက်လွတ်ပြီးတော့ခံစားမှုနောက်ကိုလိုက်သွားတယ်လိုက်သွားတဲ့အခါကျတော့ အဝင်ကိုလည်းကိုကသာရှုမှတ်နေတယ်လို့တကယ်ထင်ပေမဲ့တကယ်မရှုနေတော့ဘူး feeling ဖြစ်နေရှုဘက်ကပြောင်းနေပြီဒါကယောဂီတိုင်းခဏခဏဖြစ်လေဖြစ်တာရှိတယ်ရှုဘက်ပြောက်တဲ့အနေအထားကရှုမှတ်လို့ကောင်းရင်လည်းပြောက်တာပဲရှုမှတ်လို့မကောင်းလည်းပြောက်တာပဲသတိကအတော်ထားနိုင်မှ ရှုွက်ကိုတတိမပြောက်တန်ရှုနိုင်မှာเนาะအဲရှုလို့ကောင်းတယ်ဆိုရင်လည်းတတိကကြားထဲကနေထွက်သွားတတ်တော်တော်လေးကိုကတတိထားနိုင်မှာရမကောင်းမြန်လဲထွက်တာပဲတတိမရှိတော့ကောင်းမြန်လဲတတိမရှိတော့ကောင်းရင် feeling ဖြစ်သွားပြီဆိုရင်တတိထားတော့အဲ့ဒါ feeling နဲ့ဆိုတာကကြိုက်နေတာပေါ့ဟုတ်တယ်မလား ကိုရှုဘက်ကိုသဘောကျနေတယ်ကြိုက်နေတယ်နှစ်သက်နေတယ်အဲ့ဒါဆိုရင်နိကန္တိခေါ်ပါပြီညှိပါပြီညှိပါအာယုံမှာမဖြစ်နေတော့ညှိနေပြီဟုတ်လားမဟုတ်လားညှိသွားပြီနော်အော်ရှုမှတ်လို့မကောင်းရင်လည်းညှိသွားတာပဲသူအာယုံမှာညှိသွားမကောင်းဘူးဆိုတာရှုမှတ်လို့လည်းမကောင်းဘူးအရင်ဆုံးအတွေးလေးပေါ်လာတယ် အဲ့ဒီတွေးလိုက်တာနဲ့တပြိုင်နက်တည်းတတိရှိတော့အဲ့ဒီအတွေးစဝင်ကြရတတိယမရှိတော့တာဝတ်ရှိတဲ့ခြင်းနေပြီးတော့ဆက်ရှုနေတာအမှန်ကတော့အဲ့ဒီကြရတတိယပျောက်သွားတော့ရှုမှတ်လို့မကောင်းရင်လည်းညိတာပဲတတိလွတ်သွားပြီเนาะရှုမှတ်လို့ကောင်းပြန်တော့လည်းညိတာပဲဟုတ်လားတကယ်ညိတယ်နော် ကြီးတယ်အာယုံကိုကကိုကလေသိယုံသိပါမကြီးပါနဲ့ဆိုကြီးကြတာပဲညာအာယုံကိုသိမကန့်ကြီးလွတ်တိပန်နေရဟုတ်တယ်ပေါ့အဲ့ဒါကြီးတယ်ဆိုတာတော်တော်ကိုသတိထားနေမှာအဲ့ဒီဟာအညိမခံမင်းလွတ်သွားမှာညိသွားပြီဆိုတာနဲ့လည်းအဝင်ကိုလည်းပါလေလို့မစစ်ဖြစ်တော့ဘူးယုတ်လန်းနဲ့လားမသိတော့ဘူးအဲ့ဒီအချိန်ကဖာပြီးတော့နောက်ကျန်ခဲ့ပြီဝင်လေ ထွက်လေသူ့ရဲ့ဝင်လေထွက်လေရဲ့ဖြစ်ပုံပြက်ပုံဒါတွေဘာမှမသိတော့ဘူးကွာတရားဟာကိုယ့်ရဲ့ကိုယ်တွင်းဖြစ်ရမယ်မိမိရဲ့ကိုယ်တွင်းတန်တန်မှာဘာတွေဖြစ်နေလဲလို့သိရမယ်အဲ့တော့ရှေ့လည်းမတက်ဘူးနောက်လည်းမရောက်ဘူးလို့တချို့ကပြောတယ်အဲ့ဒါကမဟုတ်ဘူးသိနေခြင်းဒီပင်လေသူကရှေ့ကိုတိုးနေတဲ့သဘောမှမရှိဘူးလားနော် စိတ်ကဟိုတတိနဲ့အမြဲတမ်းစောင့်မကြည့်ဘူးဆိုရင်စိတ်မှာအေးဓာတ်မပါအေးဓာတ်မဖြစ်လာအေးဓာတ်မဖြစ်ဘူးအကြည့်ဓာတ်မရဘူးဆိုရင်စိတ်ကပူနေတယ်စိတ်ပူနေတဲ့ရွေ့လည်းပဲဒီကိုကတရားကိုရှုတဲ့အခါမှာဘာမှမမြင်ဘူးပေါ့အဲ့တော့ တကယ်အသုံးပြုလာတဲ့အခါမှာဒီစိတ်ကကြည်နေရမယ်အေးနေရမယ်ဆိုရင်သူကအလင်မပြတ်တတိနဲ့စောင့်ကြည့်ပေးရမယ်စိတ်အလင်ပြတ်သွားလို့မရအဲ့ဒါတတိထားကြတယ်ကိုပေါ့နော်အလင်ပြတ်သွားတာနဲ့အပူဝင်လာတယ်ကိုပါလေဟိုအဲယာကွန်ဖွင့်ထားလို့အရန်ပူရရသည်သူကအဲယာကွန်ဖွင့်ထားတယ်ဒါပေမဲ့အပေါက်လေးတစ်ခုလတ်လိုက်တယ်နဲ့အပူတွေတိုးလာတယ် အလင်းမပြတ်သောတတိဖြင့်စိတ်မှာအမြဲတမ်းမလကားစောင့်ကြည့်ထားလို့လားမလို့နော်အဲစိတ်ကတတိယလွတ်သွားတာနဲ့အခုကတန်းဝင်လာတာတန်းဝင်လာတာနဲ့ရှုပ်ွက်လေတန်းပြီးပြက်သွားတာအဲ့ဒါလေးကိုဘုန်းကြီးကတတိထားဖို့လုပ်တယ်။မာစိတ်အလိုတတိယမလိုက်ရဘူးဆရာတော်ကြီးကအဲ့လိုပြထားတယ်။တတိအလိုနောက်ကိုပဲစိတ်ကလိုက်ရ စိတ်အလိုနောက်ကိုတတိယမလိုက်ရမိစ္ဆာနာတော်မှာတော့အခုစိတ်အလိုနောက်ကိုပါကလိုက်ရမှာလားအဲ့စင်မလားမမမာရီတတိအလိုနောက်ကိုစိတ်ကလိုက်ရမှာဟုတ်တယ်မလားအဲ့ဒီနှစ်ခုဘယ်ဟာဖြစ်နေလဲ သိချာသိချာလေးစဉ်းစားကြည့်ညှိနေတယ်ဆိုတာစိတ်အလိုနောက်ကိုသတိကလိုက်နေတာအမှန်တော့ဒါတင်စားပြီးပြောတာသတိကိုမဖြစ်တော့ဘူးမှန်လားတော့စိတ်အလိုနောက်ကိုသတိကလိုက်နေတယ်ဟုတ်တော့မလားကဲဟို feeling ဖြစ်နေတဲ့ကောင်းခြင်းဆိုးခြင်းပုံမှာခံစားမှုဖြစ်နေတဲ့အခါမှာစိတ်အလိုနောက်ကိုပါလိုက်နေ တတိယလိုက်နေတယ်လေနားလေနားလေနားလေလို့ရှုမှတ်နေပြီမယ်လို့တတိယမဖြစ်ဘူးစိတ်ကနားတဲ့စိတ်ပဲဖြစ်နေတာစိတ်အလိုနောက်ကိုတတိကလိုက်နေတော့နာရာရဲ့အံကိုမခံစားနိုင်တော့ပူရပူရနာတယ်ရှုမှတ်လို့လည်းမရဘူးဘောလည်းရှုတယ်လို့ထင်နေတယ်အမှန်ကတော့တတိယနောက်ဆုတ်သွားပြီနားတဲ့စိတ်တွေကရှိတူလာတယ် အဲ့ဒီကဒါတော့ဘာလို့ခေါ်လဲစိတ်အလိုနောက်ကိုတတိကနိုင်နေတယ်အဲ့တော့ဘုန်းကြီးတို့ကတကယ်ရှုတဲ့အခါမှာတတိအလိုကိုသာစိတ်ကနိုင်ရပါဘာလဲတော့တတိအလိုကိုသာစိတ်ကနိုင်ရပါတတိနောက်ကိုထိုစိတ်ကလိုက်ဖို့လိုတယ်လိုက်တဲ့အခါမှာတကောက်ကောက်လိုက်ဖို့လိုတယ်အမြင်မပြတ်အောင်လိုက်ဖို့လိုတယ်နော် အဲ့တော့အဲ့လိုတတိလိုက်တဲ့အခါမှာလည်းပဲခုကအကင်းဆရာတော်ကြီးကပြောတဲ့အကင်းညာပါဖို့လိုတယ်တဲ့အကင်းညာပါဖို့လိုတယ်ဉာဏ်ပါဖို့လိုတယ်နော်ဉာဏ်မပါဘဲနဲ့အကင်းညာမပါဘဲနဲ့အတင်းဆွလိုက်နေလို့လည်းမရဘူးတဲ့သဘောပါလားနော်အဲ့တော့ဆရာတော်ကြီးမိတ်တဲ့စကားထဲမှာဆရာတော်ကဘာပြောလဲဆိုတော့ဒီဟာတွေကို မယမနာရှုမှတ်မှသာလေခုနကတတိယဥဆောင်တော့မှာဘုန်းကြီးကတရားရှုမှတ်တဲ့အခါမှာတတိဥဆောင်ပြီးတော့ရှုမှတ်တဲ့တရားနည်းရှိတယ်ပမာတိဥဆောင်ပြီးတော့ရှုမှတ်တဲ့တရားနည်းရှိတယ်ပညာဥဆောင်ပြီးတော့ရှုမှတ်တဲ့တရားနည်းရှိတယ်အခုပြနေတဲ့တရားနည်းကတော့သူတိုင်းနဲ့တင့်တော်တဲ့တတိဥဆောင်သောရှုမှတ်နည်းကိုပြီးနေတာဖြစ်တဲ့အတွက် အဲ့ဒါတတိအားအလင်းမပြတ်ရေးဟာအရေးကြီးလားမကြီးဘူးလားကြီးတယ်အဲ့ဒီလိုတတိကိုအဲ့ဒီလိုအလင်းမပြတ်ရှုမှတ်နိုင်လာပြီဆိုလို့ရှိရင်မိမိစိတ်ထဲမှာတတိတတိဆိုအမြဲတမ်းရှိတယ်ရှိနေတဲ့တတိရှိလေအတိတိုးလေတတိရှိလေအတိတိုးလေသဘောပေါက်တယ်နော်သိစရာရှိရာမှန်သမျှကို ကိုကရှုမှတ်တယ်ရုပ်ကြောင်းနဲ့သိကျင်တယ်နာမ်ကြောင်းနဲ့သိကျင်တယ်အာသူများပြောပြောနေတဲ့အနိစ္စလားဒုက္ခလားအနတ္တလားဒါတွေကိုမြင်ကျင်တယ်ဖြစ်ပျက်ဆိုတာတွေပြောကြတယ်ကိုကသိကျင်တယ်မြင်ကျင်တယ်တရားထူးရတယ်လို့ပြောကြတယ်သိကျင်တယ်မြင်ကျင်တယ်ဒါတွေကအတိတိုးတာလို့ခေါ်တယ်ယုံနံပေါ်မှာအတိတိုးလာတဲ့ဟာတွေလို့ခေါ်တယ်ဉာဏ်စဉ်တက်တယ်ဆိုတာအတိတိုးတာကိုခေါ်တာပေါ့နော်အဲ့ဒီအတိကဘယ်ချိန်တိုးတာလဲ ဆိုရင်ပတိရှိတယ်အတိတိုးတယ်သဘောပေါက်လားပတိကမိမိလက်ရှိဖြစ်လာရင်ပေါ့ပတိလက်ရှိနဲ့ပတိလက်မဲ့နှစ်ခုရှိတယ်လေပတိလက်ရှိရဲ့ပတိလက်မဲ့ကိုကတတိလက်ရှိနေနေသလားသူများပြောတယ်မလားစာတတိသွားတတိလာတတိအိတ်တတိဆို တတိယရင်ပြောတာပဲစားတာနောက်မှာနော်တတိတတိတတိဥဆောင်ပြီးတော့မှတတိတတိအမြဲရှိနေလို့ရှိရင်နောက်တတိဆိုတာမိမိကိုယ်ပိုင်ဖြစ်လာလို့ရှိရင်သူကအချိန်မရွေးကိုသုံးလို့ရတယ်အပူလဲกินတယ်စိတ်လဲအေးတယ်အမှန်တရားကိုလည်းသိမြင်နိုင်တယ်တတိတလုံးနဲ့အကုန်လုံးလုံးလို့ရတယ် တတိကောင်းလေအတိတိုးလေတတိအစဉ်ရှိလေအတိတိုးလေတတိမိမိတဏ္ဍာမှာအစဉ်အမြဲရှိနေဖို့လိုတယ်ယောဂီဆိုတာလေနော်မိမိတဏ္ဍာမှာတတိရပါဖြစ်လေအစဉ်အမြဲရှိနေဖို့လိုတတိတတိအစဉ်ရှိအတိတိုး၍ချမ်းသာပြီတတိတတိအစဉ်ရှိအတိတိုး၍ချမ်းသာပြီ တတိရှိရင်များများရှိလေအတိတိုးလေနည်းနည်းရှိရင်နည်းနည်းသိမယ်များများရှိရင်များများသိမယ်အကုန်လုံးကိုသိနိုင်တယ်ယုံနာပုံမှာလည်းသိနိုင်တယ်အယုံနာမဟုတ်တဲ့ပုဂ္ဂိုလ်တ attva ပုံမှာလည်းပဲဟိုလောကထဲမှာလည်းတတိရှိတဲ့လူအမှားနေတာပေါ့ဟုတ်လားမဟုတ်ဘူးလားလောကထဲမှာလေတတိရှိတယ်ပြောတဲ့အခါမှာဒေါသဖြစ်နေပေမဲ့ဒေါသအလျောက်မပြောဘူး ဖြစ်နေပြီတတိလေးနဲ့ဩငါဒေါသဖြစ်နေတယ်တတိတော့ထားအောင်ပါပါလေမကောင်းပါဘူးဆိုပြီးတော့တတိလေးနဲ့ပြောတာဒေါသဖြစ်နေပြီမယ်ဒီဒေါသကိုဘယ်သူကထိန်းလိုက်တတိကထိန်းလိုက်တဲ့အခါကျတော့ပြောတဲ့စကားလုံးကစိတ်ထဲမှာဘလောက်ပဲဒေါသဖြစ်နေထိန်းလိုက်တဲ့အခါကျတော့တတိနဲ့ပြောတာဖြစ်သွားတယ်ဒေါသနဲ့ပြောတာမဟုတ်တော့နော်အထိန်းပါသွားတာပေါ့စကားပြောတဲ့အခါ ဆုံးဖြတ်ချက်ချတာဖြစ်ဖြစ်အလုံးလုံးတာဖြစ်ဖြစ်လောကထဲမှာလည်းသတိနဲ့ပြောမယ်သတိနဲ့တွေးမယ်သတိနဲ့ဆုံးဖြတ်မယ်ဆိုရင်သတိကဥဆောင်နေလို့ရှိတော့အမှားနဲ့အိတ်တာတို့မစ္စရိယာတို့မာနတို့အကုန်လုံးဟာလည်းသတိရလက်ဥမှုရယူတိုင်းတော့အဲ့ဒါတွေမဖြစ်တော့ဘူးသဘောပေါက်ပါလားသတိရအရေးကြီးကြောင်းသဘောပေါက်တယ်နော်အဲ့တော့ဒီသတိကို ဘုန်းကြီးတို့ဆရာတော်ဘုရားကြီးပြောတဲ့စကားလုံးလေးကဘယ်လိုရှုပေးရမလဲရှုမှတ်ပုံရှုမှတ်နေကစိတ်စိတ်ဆက်ဆက်ရှုမှတ်ပေးရမယ်စူးစူးဆိုင်ဆိုင်ရှုမှတ်ပေးရမယ်ရှုမှတ်ပုံနဲ့နီးပေးတယ်တတိနဲ့အာယုံကိုရှုမှတ်တဲ့အခါမှာလေ့ကျင့်တဲ့အခါမှာစူးစိတ်စိတ်ဆက်ဆက်ရှုမှတ်ရမယ် စူးစူးဆိုင်ဆိုင်ရှင်းမှရမယ်ဒါလုပ်ငန်းခွင်မှာသုံးဖို့ခုကနေစပြီးတော့လုပ်ငန်းခွင်မှာသုံးပုံသုံးနည်းလေးနော်စိတ်ဆက်အားနဲ့စူးဆိုင်အားပဲအားနှမျိုးသုံးရမယ်နော်ယုတ်တရားနံတရားတွေရှုတဲ့အခါမှာဘာအားနှမျိုးသုံးရမလဲဆိုတော့စိတ်ဆက်အားစူးဆိုင်အားဆရာတော်ကြီးမိတ်နဲ့စိတ်ဆက်အားလောက်နဲ့ဘုဘက်ကိုမကူးနိုင်ဘူး စူးစိုက်အားပါမှကူးနိုင်တယ်။ဒါတတိထားဆရာပေါ့။စိစပ်အားလောက်များနဲ့ဟိုဘက်ကန်းကိုမကူးနိုင်ဘူး။ဘာအားပါမှကူးနိုင်တဲ့လား။စူးစိုက်အားပါမှကူးနိုင်တယ်။တော့ကိုကဟိုဘက်ကိုကူးကျင်သလား။ကူးကျင်နေဆိုရင်ဘာထည့်ရမလဲ။စူးစိုက်အားဒီမဖြစ်မနေထည့်ရ စေစပ်အားကြီးပဲလဲသွားလို့မရဘူးစေစပ်အားရောစူးစိုက်အားရောနှစ်ခုလုံးတပြိုင်တည်းဒီနှစ်ခုလွတ်ပြီးတော့ရှုမှတ်နိုင်ရမယ်ဘောပေါက်တယ်နော်အဲ့လိုတတိကိုနှမျိုးမိမိရဲ့ရှုွက်ပုံမှာစိုးမိုးလာတဲ့အဆင့်လိုရအောင်လုပ်ရစစ်စစ်ဆက်ဆက်ကလေးမှတ်မယ်စူးစူးဆက်ဆက်ကလေးမှတ်မယ်စစ်စစ်ဆက်ဆက်မှတ်မယ်ဆိုအလင်းမပြတ်အောင်လုပ်တာ သဘောပေါက်တယ်နော်မဝင်လေလေးရှုမှတ်တယ်အစအလေအဆုံးသိအောင်မှန်ရမှာလားတချို့စကားလုံးတွေကသိအရေးကြီးတယ်ဒီချမ်းမှမှာအဲ့ဒီလက်တလုံးချသဘောပေါက်မှနေတာလည်းအများကြီးရှိတယ်စေးစေးဆတ်ဆတ်ရှုမှတ်တယ်ဆိုတာမလွတ်တမ်းမှတ်တာကိုပြောတာမလွတ်ပြောတာမလွတ်တမ်းရှုမှတ်တဲ့အခါမှာ အစအလေအဆုံးအကုန်လုံးသိအောင်ရှုမှတ်ရမယ်လို့ဒီလိုသဘောပေါက်ကြတာပေါ့နော်အဲ့တော့အဲ့ဒီသဘောပေါက်မှုဟာနည်းနည်းလွယ်အစအလေအဆုံးဆိုတာတဲ့အစအလေဆုံးကမတွေ့ဘူးဟုတ်တယ်မလားမတွေ့ဘူးမတွေ့တဲ့အခါကျတော့မတွေ့ဘဲနဲ့ကိုယ့်အကိုအစကိုတင်းတွေးအောင်လုပ်တယ်အလေကိုတင်းတွေးအောင်လုပ်တယ်အဆုံးကိုအတင်းကြီးလိုက်ပြီးတော့တွေးအောင်လုပ်ရင်အတင်းကြီးလိုက်လုပ်နေတဲ့အစအလေအဆုံးအတင်းကြီးလိုက်လုပ်နေတဲ့အတွက် ဉာဏ်ပင်ပန်းနေအချိန်ကြီးကုန်နေစိတ်ထဲမှာလည်းအဲ့ဒီအာယုံကိုသိချာမသိဘူးသူ့သဘောကိုမမိတော့ဘူးကိုလှုပ်ယူနေတာဖြစ်နေတယ်ကိုကအစလည်းဆုံးစလည်းဆုံးဘုရားဆိုစလည်းဆုံးအဲ့ဒီလိုဖြစ်နေအမှန်ကတော့အစအလည်းဆုံးကိုကိုကဖန်တီးပြီးကြည့်ရမှာမဟုတ်ဘူးကိုကြည့်ရင်ရှုရင်ရှုရင်အတိကတိုးလာတယ်တိုးလာတယ်တိုးလာရင်တိုးလာတယ် အစလည်းသိသွားတယ်အလေလည်းသိသွားတယ်ဆုံးလည်းသိသွားတယ်ကိုကရှုမှတ်တဲ့အခါမပြတ်တမ်းရှုမှတ်ရေးတစ်ခုလည်းလုပ်ရင်သူကသူအစကိုလည်းမိလာမယ်အလေလည်းမိလာမယ်ဆုံးလည်းမိလာမယ်ဒါကိုပြောတာနော်ဒီစကလုံးကိုသိချသဘောပေါက်ဖို့လိုလားမလိုဘူးလားအဲ့ဒါကိုဘာဘာဘယ်လိုမှတ်တယ်လို့ခေါ်တယ်စေစေဆက်ဆက်ရှုမှတ်တယ်တနည်းအားဖြင့်စေစပ်အားနဲ့ပွား စစ်စစ်ဆက်ဆက်ရှုမှတ်တဲ့အခါမှာဘာဘာပါရမလဲအာပါရမယ်နောက်မှာလေအာဆိုတာဘာပြောတာဝရိယကိုပြောတာဝရိယစိုက်ပြီးတော့မှစစ်စစ်ဆက်ဆက်မပြတ်တမ်းအာယုံတစ်ခုတိုင်းတစ်ခုတိုင်းကိုမပြတ်တမ်းရှုမှတ်ရဘောင်းနာပိညာတစ်ခုတည်းမဟုတ်ဘူးဝင်လေထွက်လေတစ်ခုတည်းမဟုတ်ဘူးရှုစရာမှန်သမျှအားလုံးမပြတ်တမ်းရှုမှတ်ခြင်းကိုဘာလို့ခေါ်လဲစေစပ်အားလို့ခေါ်တယ် စေးစားအားကလည်းအပေါ်ယံလေးစေးစားစားနဲ့မရဘူးလေဒါကြောင့်ဗာထည့်ခိုင်းတယ်စူးစိုက်အားဆိုတာကစူးစိုက်အားထည့်လိုက်မှသူ့အကြောင်းကိုသိလာတာမှတ်လည်းမှတ်သိလည်းသိမှတ်လည်းမှတ်သိလည်းသိမှတ်တယ်မသိဘူးဒီလိုလူတွေအများကြီးရှိတယ်တပည့်တော်မှတ်တယ်တဏှာထိုင်နေအိတ်ကဲပိုင်နေပါမှတ်တော့ ဖောင်းတဲ့ပိန်နဲ့မတ်တယ်ဗျာအေးတနိုင်လုံးဖောင်းတဲ့ပိန်နဲ့နေထိုင်ကြည့်နေတာဖောင်းတဲ့ပိန်နဲ့အကြောင်းကိုနင်ပြောစမ်းဆိုမပြောတတ်ဘူးမတ်လို့ကောင်းတယ်ဗျာတဲ့တချို့ကတပည့်တော်ရှုမှတ်လို့ကောင်းတယ်ဟုတ်ပြီကောင်းတာမလို့ခြင်းဘူးတို့ကဘလောက်သိတယ်လဲဆိုတာလို့ခြင်းတယ်ဟုတ်တယ်မလားတပည့်တော်ဒီတစ်ခေါက်ရှုတာအေးပြီးတော့ငြိမ်ပြီးစိတ် တရားရှိမှလို့ကောင်းတဲ့အရှင်ဘုရားကျေးဇူးတင်လိုက်တာမလို့ချင်ဘူးအေးနေတာငြိမ်နေတာလားဘုံလို့ချင်ဘလောက်သိတယ်လဲဆိုတာလို့ချင်တယ်ဟုတ်တယ်မလားနေရှုတယ်နေတဏှာကြီးလုံးဒီဖောင်းပိန်မှုကိုနေထိုင်ကြည့်နေတာတဏှာကြီးလုံးခောက်ပေါင်းများစွာကြည့်နေပြီသူ့ကြောင့်လည်းဘာမှမသိဘူးလားဝင်လေထွက်လေကိုနေတဏှာကြီးလုံးထိုင်ကြည့်ဒီဝင်လေထွက်လေရဲ့အကြောင်းကိုနေဘာမှမသိဘူးလား မြင်းကြံလို့လားမလို့လားစူးစိုက်အားပါဖို့လို့လားမလို့လားစူးစိုက်အားဆိုတာအဲ့ဒီအကြောင်းအရာကိုသိချာသိဖို့အဲ့ဒီနာမရွေ့ရင်တိတိသွားရမှာနော်သဘောပေါက်လားအဲ့တော့တဏှာကြီးလုံးထိုင်ပြီးတော့မှမေးလိုက်ရင်ဘာမှမဖြစ်တတ်ဘူးသိချာဟိုစူးစိုက်အားမပါဘဲနဲ့စိတ်ဆက်အားပေါ်ရန်မှတ်ထားပဲရှိတယ်အတွင်းအထိသိအောင်မကြိုးစားခဲ့တဲ့အခါကျ အကြောင်းအရာကိုပြည့်စုံအောင်မပြောနိုင်ဘူး။ဒါကြောင့်အားနဲ့အားလိုပါလေ။ဘာအားနဲ့ဘာအားလို့စိတ်ဆက်အားနဲ့စူးစိုက်အားနှစ်ခုလိုပါလေ။အဲ့ဒါဘလူရဲ့နာမည်ပါလေ။တတိရဲ့နာမည်ပါ။ဘာရဲ့နာမည်လို့တတိရဲ့ဒါကိုဆရာတော်ကြီးကဒီတတိရဲ့နာမည်ကိုပဲပွားတာရှိတယ်။နော်။ဥမာ ဝင်နေဝင်နေထွက်တယ်ထွက်တယ်လွတ်တယ်လွတ်တယ်တိတယ်တိတယ်ထိတယ်ထိတယ်ဆိုတာပွားတယ်ခေါ်တယ်နော်အဲ့ဒါကိုပွားဖို့တတိလို့ဆရာတော်ရန်နာမည်ပေးတယ်။ဟာတတိလေအဲ့ဒီပွားဖို့တတိဟာစစ်စစ်ဆက်ဆက်မှတ်တဲ့အခါမှာသုံးကြ။အဲ့ပွားတာလေးနေပဲပြီးနေတာလေ။ပွားတယ်ပွားတယ်ပွားတယ်ဆိုတတိတော့ဖြစ်ပါတယ်။ဒါပေမဲ့အမျိုးအစားကောင်းတဲ့တတိအဖြစ်တို့မရောက်သေးဘူး အမျိုးအစားကောင်းသောတတိဖြစ်ရေးကအရေးကြီးလားမကြီးဘူးလားနော်အဲ့တော့ပွားတယ်အာထီတယ်ထီတယ်ထီတယ်ဟာလားအဝင်နေဝင်နေဝင်နေထွက်တယ်ထွက်တယ်ထွက်တယ်လှုပ်တယ်လှုပ်တယ်လှုပ်တယ်စသဖြင့်စိတ်ထဲကနေပွားတယ်ပွားတယ်တော့ပွားဖို့အားလို့ခေါ်တယ်။ဘာအားလို့ခေါ်တယ်။နော်တတိကိုစိစအားမှာဒီပွားဖို့အားနဲ့တူတာ၃နှစ် နောက်တစ်ခုကျတော့အောင်းမေ့အားလို့ခေါ်တယ်နော်ပွားဖို့တတိအောင်းမေ့တတိလို့ဆရာတော်ကြီးကပြောတယ်နော်တတိကိုနှမျိုးထပ်တိုးလိုက်တယ်ပွားဖို့တတိနဲ့အောင်းမေ့တတိအောင်းမေ့တတိဆိုတာကတိုးတယ်တိုးတယ်တိုးတယ်အဲ့တော့တိုးတဲ့ရဲ့သဘောကိုပါထပ်သိအောင်လုပ်တာကအောင်းမေ့တတိလို့ခေါ်တယ်သဘောပေါက် အဲ့တော့တကယ်လုပ်တဲ့အခါမှာစိတ်ဆက်အားကအထူးလိုအပ်ပါတယ်မပြတ်မလတ်တရားဆက်ရှုမှတ်နိုင်ရေးကလည်းအထူးလိုအပ်ပါတယ်အာနာပါနာရှုတဲ့အခါမှာသူ့ရဲ့အင်္ဂါအစအလယ်ဆုံး၃ပါးလုံးတိတ်ကျမှတ်ရမယ်ဆိုတဲ့စကားတစ်လုံးပါတယ်နော်အဲ့အစအလယ်ဆုံးအာလုံးမှတ်ရမယ်ဆိုတာကအမြန်အမှန်ကတော့စစ်စစ်ဆက်ဆက်မှတ်ရမယ်လို့ခေါ်တာ စိတ်ကတွေးတာတွေပြေးတာတွေဘာမှမလာတော့စူးစိုက်အားကဟိုဘာလဲဆိုလို့ရှိရင်ဘုန်းကြီးတို့တတိကိုရင့်ကျက်လာအောင်လုပ်တဲ့သဘောပဲရင့်ကျက်လာပြီဆိုရင်တော့မြင်သွားပြီဖြစ်ပျက်ကိုလည်းမြင်တယ်နော်ဒီကိုယ့်ရဲ့အာယုံကတိုးလာတဲ့သဘောလည်းသိတယ်ညော့သွားတဲ့သဘောလည်းသိတယ် စူးစိုက်အားကြတော့အပေါ်ယံကနေအတွင်းနဲ့အထိလိုက်ကြည့်တာကိုစူးစိုက်အားလို့ခေါ်တယ်။စူးစိုက်အားဘယ်လိုခေါ်လဲ။အပေါ်ယံကနေပြီးအတွင်းနဲ့လိုက်ကြည့်တယ်ခုနကဟိုစိစက်အားကမှတ်ထားတဲ့ဟာတွေကအပေါ်ယံသိတယ်ပေါ့။ तू ကအတွင်းမှာသိအောင်လိုက်ကြည့်တယ်ကံကြတော့အားနဲ့အားလုံးလိုလားမလိုဘူးလား။စိစိစက်စက်လည်းမှတ်ပါစူးစူးစိုက်စိုက်လည်းမှတ်ပါအဲ့ဒါ ဘလို့အပေါ်ယံကနေအတွင်းထဲလိုက်ကြည့်တဲ့အခါမှာသမာဓိကစီလုံးပေးသမာဓိကဒီအရာတစ်ခုစီလုံးပေးတယ်ပညာကခွဲခြားစိတ်ဖြာပြီးတော့ပြတော့စူးစိုက်အားဖြစ်လာရင် သမာဓိအားနဲ့ပညာအားလည်းအားကောင်းလာတယ်ပညာဉာဏ်စကံဖွင့်ရမယ်အလေဖြစ်လာ ဘုန်းကြီးကတိုးတိုးပြီးတော့သိအောင်ကြိုးစားပြီးအားထုတ်ရတာလေတရားအားထုတ်တယ်ဆိုတာဒီတိုင်းထိုင်မှတ်နေုံနဲ့မပြီးဘူးအတိတိုးဝါရေးကြည့်ဘာတိုးဖို့ရေးကြည့်အတိတိုးဖို့သိရေးကြည့်တယ်နော်စေစအားသည်သမထစူးစိုက်အားသည်ဝိပဿနာသဘောပေါက်လားစေစအားကဘယ်လိုသွားလဲသမထစူးစိုက်အားကဝိပဿနာ ဆိုတော့ကိုကပေကိုသွားချက်ဝိပဿနာသွားခြင်းနဲ့တွေ့ဒီနှစ်ခုလုံးလုပ်ဖို့လိုလားမလိုဘူးလားဒါဖြစ်ရင်စိစက်အားနဲ့ရှုသည်ဖြစ်စေစူးစိုက်အားနဲ့ရှုသည်ဖြစ်စေဘုန်းကြီးတို့ပွားဖို့နေတဲ့တတိအောင်းမေးနေတဲ့တတိဒီတတိနှလုံးပူထားမယ်ဆိုရင်သူကဘယ်လိုအာယုံမျိုးလာလားကိုက ဒီအာယုံရဲ့သဘောမှန်ကိုသိတဲ့အဆင့်ကိုရောက်သွားနိုင်ပါတယ်။ဘယ်အာယုံဆိုသူ့ရဲ့ငါဖြစ်ချင်းပြချင်းပဲရှိတာ။ဒါအာယုံရဲ့သဘောမှန်ကိုသိအောင်ရှုပါ။အာယုံရဲ့သဘောမှန်ကိုသိအောင်ရှုပါဆိုဝင်လေထွက်လေရှုလေဖြစ်ဖြစ်နော်။ဖောင်းနေပိန်နေရှုလေဖြစ်ဖြစ်ဒါသူ့ရဲ့သဘောမှန်ပဲ။နာရာကျင်နာရှုလေဖြစ်ဖြစ်ဖြစ်ဖြစ်တဲ့အခါမှာနှမျိုးလုံး ရှုတဲ့ဘက်ကအာယုံကိုဖြစ်ပြမြင်တယ်နိမိတ်ကခေါ်တယ်နိမိတ်အာယုံကိုဖြစ်ပြမြင်အောင်ရှုနိုင်တယ်ပြီးတော့မှရှုတဲ့စိတ်ကိုကြတော့ဖြစ်ပြမမြင်ဘူးဆိုတော့တချမ်းပဲဖြစ်နေတာစူးစိုက်အားကောင်းလာလို့ရှိရင်အာယုံဖြစ်ပြကိုလည်းမြင်တယ်ရှုနေတဲ့စိတ်ရဲ့ဖြစ်ပြကိုလည်းမြင်တယ်နှစ်ခုလုံးရဲ့ဖြစ်ပြကိုမြင်တယ် ဘောပေါက်အဲ့ဒါဘာအားပါမှမြင်နိုင်တာစူးစိုက်အားပါမှမြင်နိုင်တယ်စူးစိုက်အားမပါလို့ရှိရင်မမြင်နိုင်ဘူးသူကဝေဒနာကိုရှုလဲပဲဒီနှစ်ခုကတော့နှစ်ဖက်ညက်ပြီးတော့သူရှုရမယ်စေစအာရောစူးစိုက်အာရောစိတ်ကိုရှုလဲဒီတိုင်းပဲကာယကိုရှုလဲဒီတိုင်းပဲဟိုအဲ့ဒါဝေဒနာစိတ်ကဓမ္မလို့ပြောပေမဲ့လို့ဘုန်းကြီးတို့က အာရှုတဲ့အခါမှာကျတော့ဝင်လေထွက်လေရှုလေဒီနှစ်ခုညပ်ပြီးရှုရမယ်နော်။အောင်းနဲ့ပိန်နဲ့ရှုလေဒီတိုင်းပဲကြွားတဲ့လမ်းနဲ့ရှုလေဒီတိုင်းပဲဘယ်လိုရှုရှုဒီနှစ်ခုပါလားမပါဘူးလားဆိုတော့ကိုယ့်ဟာကိုယ်သိအောင်လုပ်ဒီနှစ်ခုပါလာပြီဆိုအတိတိုးလာပြီဘာတိုးလာအတိတိုးတိုးလာเนาะဘာတိုးလာတော့အတိမတိုးဘူးဆိုရင်အဆင်ပြေပါ့မလားရှုတယ် အတိအရက်နေရှုတယ်အတိအရက်နေတယ်ဆိုစင်မပြေပါဘူးရှုတိုင်းရှုတိုင်းဒီဒီနေ့သိတာကတမတ်ဖို့ဆိုရင်မနေ့ပြန်ဆိုရင်တကြပိုးလောက်တော့ဖြစ်တင်တာပေါ့နော်။ဘာလို့တဏီကုံထိုင်ကြည့်နေတာလဲ။တဏီကုံထိုင်ကြည့်ပြီးတော့တမတ်ဖို့ကမတက်ဘူးဆိုရင်တော့စင်မပြေဘူးထင်တယ်။ဟုတ်တယ်မလား။နော်။တဏီကုံဒီယုတ်တရားနံတရားတွေကိုတပည့်တော်ရှုနေရတာနဲ့ မနေ့ကလည်းတမတ်ဖို့ဒီနေ့လည်းတမတ်ဖို့ဆိုရင်အဆင်မပြေဘူးအနည်းဆုံးတစ်ချက်ဘူးမတက်ရင်တော့ဘယ်လောက်လောက်တက်တဲ့တော့ဘယ်လောက်တက်တယ်ထင်တော့ဟမ်တုံညကိုမကွယ်ဘူးလားဘဲဥမကွယ်ဘူးလားမနေ့တုန်းကဘဲဥဒီနေ့တော့ကြက်ဥပါဗျာလို့ကျွန်တော်အဆင်မပြေဘူးတော့ဟုတ်တယ်မဟုတ်လား မနေ့တုန်းကလည်းဒီရုပ်ဒီနာတွေကိုဒီစိတ်တွေဒီသမာဓိတွေပညာတွေနဲ့ကြိုးစားရှုမှတ်တာပဲဒီနေ့လည်းရှုမှတ်တာပဲဘာမဲ့ဘာတွေသိလာတော့ဆိုဘာမှမသိဘူးရှုတော့ရှုတာပါပဲဗျာတပည့်တော်တို့လည်းကြိုးစားပါတယ်ဒီလိုပြောတာတွေကအများကြီးရှိတာနော်အဲ့တော့မလုပ်ဖို့လိုလေသိအောင်အတိတူအောင်ရှုမှတ်ခြင်းဒီကလည်းလိုရင်းဖြစ်ပါတယ်အဲ့လိုရှုရင်ရှုရင်လည်း စိတ်ကပြောင်းလာတယ်သူကလေဒီနှစ်ခုတွဲလိုက်ပြီဆိုရင်စိတ်ကပြောင်းလာအစတော့တရားလူကျင်တဲ့စိတ်ကနေပြီးတော့တရားအားထုတ်ခြင်းတဲ့စိတ်ကအစားထုတ်လာပင်ကိုယ်ကတရားလူကျင်နေနောက်ကကျတော့တရားလူကျင်တဲ့စိတ်ကပြောင်းလာတယ်တရားလူကျင်တဲ့စိတ်ကဘာဖြစ်နေတာညှိနေပြီဒါမှအာမထုတ်ခင်ကညှိနေတာလေလောဘနဲ့ညှိနေတယ်ဆိုကြတဲ့ကသူကကတ်သွားပြီးညှိသွားပြီး အဲ့ဒါပတိပြောက်နေပြီစအားထုတ်ကြတဲ့ပတိပြောက်ဟာလူကျင်တဲ့စိတ်နဲ့အားထုတ်တာပေါ့အဲ့တော့ခုနစိတ်စအားနဲ့စုစိုက်အားနဲ့ခုတွဲတွဲပြီးတော့ညက်ပြီးတော့မှရှုစရာအားလုံးတို့အဲ့ဒါနဲ့ရှုမယ်ဆိုရင်သူကတရားလူကျင်တဲ့စိတ်ကနေတရားအားထုတ်ခြင်းတဲ့စိတ်ကိုပြောင်းသွားတယ်တရားအားထုတ်ရင်ကျင်တဲ့လူကျင်တာမလူကျင်တာကိုစိတ်ထဲမှာမထားတော့ဘူးတနည်းအားဖြင့်အညိကမပါဘူး ဘာမှမညှိဘဲနဲ့အာယုံညှိကပ်မှုမရှိဘဲနဲ့တတိနဲ့ကောင်းကောင်းကြီးဆုစိတ်အားပါလာညှိလို့မရတော့ဘူးလေဆုစိတ်အားမပိုင်တော့အပေါ်ရလေးဆိုညှိတာစိတ်ဆအားလောက်နဲ့ဆိုညှိတတ်တယ်ဆုစိတ်အားပါလာရင်မညှိတော့ဘူးတရားလူကျင်တဲ့စိတ်ကနေပါစိတ်ဖြစ်သွားတယ်တရားအားထုတ်ခြင်းနဲ့စိတ်ဖြစ်သွားတယ်အဲမခံခြင်းနဲ့စိတ်ညှိတဲ့စိတ်ပေါ့နော် ကိုကမခံရင်တဲ့စိတ်ဖြစ်နေတယ်တရားအားထုတ်တဲ့ကမခံရင်ဘူးမခံနိုင်ဘူးတရားအားထုတ်လို့မကောင်းဘူးဝေဒနာပေါ်လဲမခံရင်တဲ့စိတ်ဖြစ်တယ်အဲ့လိုဖြစ်တဲ့ဟာကအဲ့လိုစိတ်တွေမဖြစ်တော့ဘဲနဲ့ဘာဖြစ်လို့လဲဘာဖြစ်လာလဲဆိုတိတိချာချာတိတိကျကျသိကျင်တဲ့စိတ်ကအစားထိုးလာတယ်နော်မခံရင်စိတ်အစားဘာကအစားထိုးလာတယ်တိတိချာချာ ကွယ်ကွယ်ပြားပြားသိအောင်အားထုတ်မယ်ဆိုတဲ့စိတ်ကအစားထိုးဝင်လာတယ်စိတ်ကြီးပြောင်းလာတယ်အစားထိုးဝင်လာနော်တိတိကျကျတိတိကျကျခွဲခြမ်းသိမြင်နိုင်အောင်အားထုတ်မယ်ဒီလိုဖြစ်လာတယ်ထိုင်းမိုင်းပြည့်ရမှုရှိနေတဲ့ပုံကိုယ်တွေကလည်းအဲ့ဒီနှစ်ခုတွဲလိုက်တော့မထိုင်းမိုင်းတော့စိတ်ဝင်စားလာတယ်ဒီတရားပေါ်မှာစိတ်ဝင်စားမှုရှိလာတယ်ဘ누구ကအားဖြည့်ပေးလိုက်စူးစိုက်အားကဖြည့်ပေးလိုက်တဲ့အခါ စိတ်ဝင်စားမှုရှိလာတယ်။ပြန်လွှဲနေတဲ့စိတ်အစားစိတ်ကင်စုစည်းလာတယ်။နော်။အရင်ကတော့ဟိုတွေးဒီတွေးဆိုပြန်လွှဲနေဝိခိတစိတ်ကင်ကနေပြီးတော့စိတ်ကင်စုစည်းလာတယ်။ဒီနေ့ခုအားကောင်းလိုက်တယ်အဲ့လိုစိတ်တွေပြောင်းလာတယ်။လုပ်ပုံကိုင်းပုံတွေလည်းပြောင်းလာတယ်။နောက်တစ်ခါကျတော့နော်ဟိုကိုကစိတ်ကြီးကအပြစ်မှလဲနေတဲ့အစား အတွင်းထဲကိုပဲကြည်တာများလာတယ်။အပြင်ကိုရောက်နေတဲ့စိတ်တွေကစူးစိုက်အားပါတဲ့ခါကျတော့အတွင်းတဏ္ဍာကိုပဲကြည်တာတွေများလာတယ်။အမှန်ကတော့အဲ့ဒါတွေကနိဝရဏတရားတွေပေါ့နော်။ပါဠိစကားလုံးတွေနဲ့ပြောမယ်ဆိုနိဝရဏတရားတွေဓမ္မတာကမ္မစန္ဒနိဝရဏ၊ပြာပါရနိဝရဏဒါတွေတားနေတာနော်။ဒါလီတာနေရကနေတဖြည်းဖြည်းပြောင်းလဲပြီးတော့မှဝိဝရဏအခုဒါက ဒါကြောင့်ပြောတာဒါကလက်တွေ့လုပ်ငန်းခွင်မှာဖြစ်နေတာကိုပြောပြတာစာပေနဲ့ပြောရင်ကာမစ္ဆန္ဒနိဝရဏပြောရင်အဲ့လိုပြောလို့ရတာပေါ့အဲ့လိုမပြောဘဲနဲ့ဘုန်းကြီးကလုပ်ငန်းခွင်မှာဖြစ်နေတာကိုအဓိကပြောပြတာနားလည်ပြီးလုပ်ငန်းခွင်မှာဖြစ်နေတဲ့သဘောပါနော်အဲ့တော့ဒီအမှတ်နှစ်ခုကိုတွဲပေးလိုက်လို့ရှိရင်သူကဒီ ကိုယ့်ရဲ့ရှုမှတ်မှုကိုတခါတည်းဘယ်လိုဖြစ်လာလဲဆိုတော့အာယုံကိုတိတိချာချာအပေါ်တင်ပေးလိုက်တယ်လို့ပဲလက်ဖွားပေါ်တင်ပေးလိုက်တယ်လို့ပဲကြည်စံတိချာကြည်လိုက်ပါလဲဆိုတော့မင်းမြင်အောင်ကြည့်တိအောင်ကြိုးစားမြင်အောင်ကြည့်တိအောင်ကြိုးစားမြင်အောင်ကြည့်တိအောင်ကြိုးစားဒီလိုဖြစ်လာတယ်မြင်အောင်လဲကြည့်နိုင်တယ်သိအောင်လဲကြိုးစားလာနိုင်တယ် ဉာဏ်အောင်ကြည့်ဆိုဉာဏ်နဲ့မြင်တယ်သိတယ်ဆိုတာလဲဉာဏ်ကသိတယ်ဉာဏ်အရာဝင်လာတယ်လို့ခေါ်တယ်နော်ဉာဏ်အရာဝင်လာတဲ့အတွက်ဒီဒီအစိစအားနဲ့စူးစိုက်အားကိုဘုန်းကြီးတို့ကဒီအားနဲ့အားကိုတော့အသုံးပြုရမယ်ခြံခဲ့လို့မဖြစ်ဘူးဘောပေါက်ဘူးလားနော်ဒါကကိုယ့်ရဲ့ဘဝနာလုပ်ငန်းမှာ လက်တွေ့လုပ်နေတဲ့အချိန်မှာအားကောင်းထက်သန်လာဖို့ဒီနေ့ပြောပြတာလက်တွေ့လုပ်ငန်းခွင်ထဲမှာဒါတွေမလုပ်တတ်ဘူးဆိုလို့ရှိရင်ဒီအာနာအာမသုံးဘူးဆိုလို့ရှိရင်သူကခုနလိုလုံအားခမရတဲ့လူတွေလိုဖြစ်မယ်။စွာအားမထွက်တဲ့လူတွေလိုဖြစ်မယ်။ဘာပဲလုပ်လို့ဘာဘာထွက်ရမလို့စွာအားထွက်ဖို့အရေးကြီးလားမကြီးဘူးလား နော်အာယုံအရှိအမှန်ကြည့်ထွန်းသိမြတ်ပညာတဲ့အာယုံအရှိအမှန်ကြည့်ထွန်းသိထွန်းသိတယ်ဆိုစူးစိုက်အားကိုပြောတာနော်အာယုံအရှိအာယုံအရှိလေးကိုသိတာကဘာလို့စိတ်စအားအာယုံအရှိလေးတင်သိတာကစိတ်စအားအဲ့ဒါကိုအမှန်ကြည့်ပြီးတော့ ထွင်းသိလိုက်တာနဲ့ပညာပေါ်လာပြီအာယုံအရှိအမှန်ကြီးထွင်းသိရပညာဆိုကြတာအာယုံအရှိအမှန်ကြီးထွင်းသိရပညာဆိုလိုက်အာယုံအရှိအမှန်ကြီးထွင်းသိရပညာအာယုံအရှိအမှန်ကြီးထွင်းသိရပညာအာယုံအမှန် သိမြင်ရန်ဤကံထွန်းပြပါကဲအာယုံကိုအမှန်အတိုင်းသိမြင်ဖို့ရန်အတွက်ကိုစိစက်အားနဲ့စူးစိုက်အားနှစ်ခုကထွန်းလင်းပြီးတော့ပြလိုက်တယ်လို့ပဲအာယုံအမှန်သိမြင်ရန် တွေဝေမှုကင်းအမြင်ရှင်းလက်လက်ငင်းကောင်းကျိုးလာတွေဝေမှုဆိုတာစိတ်ထဲမှာမရှိတော့အမြင်လေးရှင်းလာတယ်တွေဝေမှုကင်းအမြင်ရှင်းလက်ငင်းကောင်းကျိုးလာသို့တွေဝေမှုကင်းအမြင်ရှင်းလက်ငင်းကောင်းကျိုးလာတွေဝေ ရှင်းသွားတာဘု து အားကြောင့်စေစပ်အားနဲ့လူဆိုင်အားဆိုတဲ့အာနာအာပါမဒီအလုပ်ကိုလုပ်လို့ရမယ်ဒီစွမ်းအားတွေထွက်လာမယ်အဲ့ဒီလိုထွက်လာဖို့ဆိုတာခုနစေစပ်အားကိုဟိုဆိုတာကအာယုံကိုပေါ်လိုက်တယ်ပြီးရင်သူကကထာနိုင်တယ်ကထာပြီးမပြီးတည်းမြပျောက်မသွားအောင်လည်းသူကစောင့်ရှောက်ထားနိုင်တယ် အခြားအဟာတွေနဲ့မရောအောင်မညှိအောင်လည်းစောင့်ရှောက်ထားနိုင်တယ်အဲ့ဒီလိုထိန်းထားနိုင်မှ သူကအဲစိစအားနဲ့စုစိတ်အားရဲ့တန်ဖိုးစွမ်းအားကိုရနိုင်တယ်အာယုံကိုလည်းပေါ်ပြီးတယ်ပေါ်ပြီးတော့စိတ်နဲ့တတိကိုလည်းအမြဲတမ်းအာယုံကိုလည်းတတိအမြဲတမ်းကတ်ထားနိုင်တယ်နောက်ပြီးတော့အာယုံမပြီးမချင်းမပြောက်မသွားမချင်းလည်းသူက ရှုမှတ်နိုင်တယ်တခြားဟာတွေရောတော့ဝင်ရောက်ပြီးတော့ဒါမငြိအောင်လေဒီအာနာအာကဘာလုပ်နိုင်တာထိန်းထားနိုင်တယ်သဘောပေါက်လားအရေးကြီးလားမကြည့်ဘူးလားဒါအလုံးမှာသုံးတဲ့ဟာဒါကြောင့်မို့အလုံးခွင်မှာသုံးတဲ့တရားတွေဟောတဲ့အခါကျတော့အရှိကြီးဟောရင်သိမကောင်းဘူးလို့ဘုန်းကြီးကပြောတာအလုံးခွင်မှာသုံးတဲ့ဟာအများကြီးပြောရင်နားမလည်တော့နည်းနည်းလေးပဲပြောမှ ဒီလိုဒီလိုဒီလိုဖြစ်တယ်ဆို10မိနစ်15မိနစ်မိနစ်20လောက်လောက်ပဲကောင်းတာเนาะဒါဖြစ်ရင်အာကိုသုံးရှုနေတဲ့ရှုခွင့်မှာဘာအားလို့နေတယ်လို့အခုအမြင်ရှင်းသွားပြီလေစူးဆိုင်အားလို့နေကြောင်းသိသွားပြီလေမှတ်တော့မှတ်တယ်ဘာမှမသိဘူးဆိုတော့ဘာလို့နေလို့လဲစူးဆိုင်အားလို့နေ အခုတခါကျတော့မှတ်လဲမှတ်တိလဲတိမှတ်လဲမှတ်တိလဲတိအမြင်လဲရှိပြောစရာလဲရှိမေးစရာလဲရှိဘယ်လိုဖြစ်လာမှာပေါ့နော်ကိုရှုမှတ်နေတဲ့ဟာလေးတွေရဲ့အကြောင်းအကျိုးတွေကိုအကုန်လုံးသိတယ်အကြောင်းလဲသိတယ်အကျိုးလဲသိတယ်ဖြစ်ပုံသိတယ်ပြက်ပုံသိတယ်အာသိစရာတွေကလည်းများလွန်းလို့တပည့်တော်အခုရှုတာသိစရာတွေများလွန်းလို့ပြောစရာတွေကလည်းများလာတယ်အမြင်တွေကလည်းရှင်းတယ်မုံဝါးဝါး ဝီဝီဝမသိတာလည်းမဟုတ်ဘူးရှင်းရှင်းလင်းလင်းပြက်ပြက်သားသားသိလာတယ်ဆိုတာဘဒုအားရဲ့အစွမ်းတော့စူးစိုက်အားရဲ့အစွမ်းဆိုပေမဲ့ဒီစူးစိုက်အားကဘဒုအကူအညီနဲ့သွားရတော့စေတအားရဲ့အကူအညီနဲ့သွားရတဲ့အတွက်သူတို့နှစ်ခုလုံးကလိုလိုလိုအပ်ပါတယ်။သဘောပေါက်ပြီနော်။အဲ့ဒီအာနအာန်သွားခြင်းဖြင့်မိမိရဲ့ရှုမှတ်မှုကိုတခါတည်းဟို ဒီရှုွက်ကိုကိုကလက်ဖွားကိုတင်ကြည့်တယ်လို့ကိုပိုင်ပိုင်နိုင်နိုင်ပြောနိုင်ရမယ်ထိထိမိမိပြောနိုင်ရမယ်တိတိကျကျပြောနိုင်ရမယ်ပိုင်ပိုင်နိုင်နိုင်ပြောနိုင်ရမယ်တိတိကျကျပြောနိုင်ရမယ်ထိထိမိမိပြောနိုင်ရမယ်ဟုတ်လားဟမ် အာယုအမှန်သိမြင်ရဤကံထွန်းပြပါဟုတ်ကဲ့ပိုင်ပိုင်နိုင်နိုင်ထိထိမိမိတိတိကျကျသိမြင်မှုဟာအရေးကြီးလားမကြီးဘူးလားဘလောက်ပိုင်ပိုင်နိုင်နိုင်ပြောနိုင်တယ်လဲဘလောက်ထိထိမိမိပြောနိုင်တယ်လဲဒီအာယုံဘလောက်တိတိကျကျယောဂီကပြောနိုင်တယ်လဲဒါလိုချင်တယ်ဘုန်းကြီးတို့လိုချင်တာတရားမှန်တာကိုလိုချင်တာလေဟုတ်တယ်မလား ဒါတွေမပြောနိုင်မနဲ့မတ်တယ်ကြီးပဲပြောနေလို့စိတ်မပြေဘူး။ဖောင်းမှုကိုမတ်တယ်တိတိကျကျပြောနိုင်ရမယ်ထိထိမိမိပြောနိုင်ရမယ်ပိုင်ပိုင်နိုင်နိုင်ပြောရမယ်။ဝင်လေထွက်လေမတ်တယ်ဝင်လေဒီဘလို့တပည့်တော်ဘလို့မှတ်တယ်ဘလို့ရှုတယ်ဘလို့သိတယ်ဘလို့မြင်တယ်ဘလို့ခံစားရတယ်ဘလို့သဘောပေါက်တယ်ဘလို့ပြောင်းလဲသွားတယ်နောက်တစ်ခုနောက်ဝင်လေတစ်ခုဖြစ်ပေါ်လာတယ် ဝင်းလေးပေါ်မှာတပည့်တော်ဘလောက်ထိသိတယ်သိတယ်သိတယ်ဘလို့သိတယ်ဘလောက်သိတယ်ဘလို့သိတယ်ဒီအသိတွေကဘလို့ဖြစ်နေနော်အသိတစ်ခုနဲ့တစ်ခုတူတယ်မတူဘူးတိုးလာတယ်တိုးပြီးတော့သိတယ်အမြင်နဲ့ရှင်းတယ်တိတိကျကျပိုင်ပိုင်နိုင်နိုင်ခိုင်ခိုင်မာမာပြောနိုင်ရမယ်ဟုတ်လားမဟုတ်လားဘုရားလျှောက်တဲ့အခါမှာတိတိကျကျခိုင်ခိုင်မာမာဘာမှမပါဘူးလေအလုံးနားထောင်နေတာပဲဟုတ်တယ်မလား ဝေဝေဝါးဝါးတွေပဲများတာပဲမလားဟိုဟိုလိုစိတ်ဓာတ်ကြောင့်ပြောတာမဟုတ်ဘူးနော်ဘုန်းကြီးပြောလိုက်မှတို့လည်းတုံညမကိုဟင်လို့အဲ့လိုလည်းမအောင်မေးနေတော့ဟုတ်လားအဲ့လိုစိတ်ဓာတ်ကြောင့်ပြောခြင်းမဟုတ်ဘူးဒါကတိုးတက်စီခြင်းလို့ပြောတာပေါ့ဟုတ်တယ်မလားတိုးတက်အောင်ဘယ်လိုလုပ်လဲဟိုမှာဗမာပြည်မှာတော့ကတချို့တွေမိုင်းတွေကသူတို့ကိုသူတို့သောရပန်ကြီးတွေဆိုပြီးတော့အဲ့လိုအောင်မေးတာတချို့ကလည်း သက္ကတကံတို့အနာကံလောက်တောင်မှအဲ့ဒီလိုဖြစ်တာပေါ့ဖြစ်တော့တရားလာပြီးတော့စစ်တယ်စစ်တဲ့ခါကျစင်ရင်စင်ရင်စင်ရင်နဲ့သူတို့စင်ရင်စင်ရင်နောက်ခါကျတုံညတော့မပွဲဘူးအဲရှင်ဘုရားရဲ့တပည့်တော်လည်းတခြားနေရာမှာသောတော်မှာအရှင်ဘုရားကြောင့်နေကြမှာတုံညတော့မပွဲဘူးဆိုတော့အရှင်ဘုရားကပဲမားနေတာလေမားသူတို့ကတော့သောတော်မှာမလျှော့ဘူးတဲ့မလျှော့ဘူးဆိုတော့လည်း အရှင်ဘုရားကမာနေတာနေမာတယ်တပည့်တော်သောတော်မှာခိုင်မာတယ်ဆိုတော့အဲ့ဒီလိုဖြစ်မှာဆိုလို့သဘောပေါက်လားနော်အဲ့ဒါကြောင့်ပြောနိုင်ဖို့အရေးကြီးတယ်တိတိကျကျအခုနောက်တော့3ရက်လောက်ကျန်တဲ့အခါမှာစူးစမ်းပြီးပါနော်ဒီနေ့အမှန်ရအောင်စူးစမ်းပါသိအောင်အားထုတ်ပါမှတ်ယူနေပြီးမနေပါနဲ့ရှုမှတ်ယူနေပဲမတင်းတိမ်ပါနဲ့ကိုရှုတာဘယ်လောက်ထိသိတယ်လဲဘယ်လောက်ထိနားလဲပြီး တိတိုးခြင်းဟာဉာဏ်စဉ်တိုးခြင်းဖြစ်ပါတယ်နော်ဉာဏ်စဉ်ဒီဘယ်လိုဖြစ်တယ်ဘာဖြစ်တယ်ညာဖြစ်တယ်ဖြစ်ဖြစ်ဒီပြင်းနေဆိုတာကအတိတိုးတာပါဟုတ်လားနော်ဒီကဉာဏ်တို့ဘယဉာဏ်တို့ဘာတို့ညာတို့ဆိုကိုကဒီဟာတိတာတိုးလာတာအာဒါပြီးဒါရီတိဒါပြီးဒါရီတိတဲ့ဒီအာယုံပေါ်မှာပဲအတိအတိုးတိုးလာတာလေဉာဏ်ကဘာမှပြောင်းလဲခြင်းမရှိနော် ဒီရှုမှတ်မှုအာယုဒီရှုတဲ့စိတ်ကဘာမှပြောင်းမသွားဘူးပြောင်းမသွားဘူးဆိုတော့တည်နေတဲ့သဘောကိုပြောတာမဟုတ်ဘူးเนาะဟိုမြဲတဲ့သဘောကိုပြောတာမဟုတ်ဘူးဒါဒီလိုပဲဆိုင်ရာကြောင့်တရားတွေပေါ်ပေါက်လာတဲ့ရှုမှတ်တဲ့စိတ်ကလည်းအလိုလျောက်ပေါ်ပေါက်လာတာရှုမှတ်တဲ့စိတ်ဆိုတော့ပင်ကိုရှိတာမဟုတ်ရှုစရာပေါ်လာလို့ရှုမှတ်တဲ့စိတ်ကလည်းပေါ်လာတာရှုစရာမရှိရင်ရှုမှတ်တဲ့စိတ်ကမပေါ်ဘူးသဘောပေါက်လာ အဲ့တော့အဲ့ဒါကြောင့်ဘုတနည်းပြောပြီးရှုတဲ့စိတ်ကိုတနည်းမှာတူမိထားပြီးတော့လာမှတ်တာလားနော်ရှိနေတာနေပြီးတော့ရောက်လာတာလားအဲ့လိုဖြစ်မှကြောက်လို့ရှုစရာပုံမှာရှုမှတ်တဲ့စိတ်ကလည်းပေါ်လာတာပေါ်ပြီးတာနဲ့ချက်ချင်းပဲစက္ကန့်မကြာပျောက်သွားတာနောက်တစ်ခုရှုစရာပေါ်တယ်ဆိုတာအသစ်ပေါ်လာတာအဟောင်းဆိုတာမရှိဘူးရှုမှတ်မှုမှာအဟောင်းဆိုတာမရှိဘူး ရှုစရာပေါ်တယ်အကြောင်းညင်ညွတ်လို့ပေါ်တယ်သူပေါ်လာမှရှုတဲ့စိတ်ကပေါ်တယ်ပေါ်ပြီးတာနဲ့ချက်ချင်းစက္ကမလပျောက်သွားတယ်ပျက်စီးသွားတယ်နောက်တစ်ခါအစ်စ်ပြန်ပေါ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ကအာယုံကလည်းအစ်စ်ရှုတဲ့စိတ်ကလည်းအစ်စ်နဲ့ပဲအလုပ်လုပ်ရတယ်နောက်ပြီးတော့အာယုံကလည်းတစ်ချိန်ပေါ်နဲ့အလုပ်လုပ်ရတယ်ရှုတဲ့စိတ်ကလည်းတစ်ချိန်ပေါ်နေနဲ့ပဲအလုပ်လုပ်ရတယ်နှစ်ချိန်ပေါ်တဲ့ဟာဖြစ်နော်တစ်ချိန်ပဲပေါ်တာ ကိုရှုတဲ့အာယုံကလည်းတစ်ချိန်နဲ့ပေါ်တာနောက်တစ်ချိန်မပေါ်တော့ဘူးသူကရှုတဲ့စိတ်ကလည်းတစ်ချိန်ပေါ်တဲ့ဟာဒါကြောင့်မို့ဒီဥစ္စာတွေကဖြတ်ဆိုရင်ဘာမှမရှိတော့ဖုတ်တော်အဘာဝတော်မရှိရာကရှိလာပြီးဖြတ်ဆိုမရှိတော့ဒီသဘောတွေပဲရှိတာတဲ့ဖုတ်တော်အဘာဝတော်အနိစ္စမရှိရာကရှိလာပြီး၍မရှိပြန်တော့ချင်းရံများတာဖြစ်တယ်ရုပ်တရားကိုရှုလေ မရှိရာကရှင်းကားပြီး၍မရှိပြန်တော့ချင်းရပဲနန္တရားကိုရှုလိုက်ပြန်တော့လည်းမရှိရာကရှိလာပြီး၍မရှိပြန်တော့ချင်းရများတာဖြစ်တယ်ဒီအထိကိုကကိုညာကဒါတွေကိုကြားဘူးယုံသဘောပေါက်တာမျိုးမဟုတ်ပဲစူးစိုက်အားစိစက်အားနဲ့ညာထဲမှာထိန်းနေလင်းနေထိထိမိမိပိုင်ပိုင်နိုင်နိုင်တိတိကျကျသိနေဖို့ကြိုးစားဖို့လိုလားမလို့ နော်အဲ့ဒီအစဉ်ရောက်အောင်အနည်းဆုံးကြိုးစားမယ်ဒီဥစ္စာဝိပဿနာမှာအစဉ်မြင့်ပြီးမဉ္ဇဉ်ပူဉ္ဇဉ်ရောက်တော့မယ်လို့ဆိုလိုတာမဟုတ်အဲ့ဒီအစဉ်တော့ဝိပဿနာသမားတွေကအနည်းဆုံးရောက်အောင်လုပ်တာအဲ့ဒါဘုဘက်ကိုသွားတဲ့ခရီးအများကြီးလွယ်သွားတယ်ပေါ့နော်အဲ့ဒီအစဉ်မှာတနည်းအားဖြင့်ဖြစ်ပျက်တော့မမြင်တဲ့အစဉ်ပေါ့ဖြစ်ပျက်တော့မမြင်တဲ့အစဉ်ပဲ တန်းလောက်ပဲဆိုရင်ဘာမှအမကူပါဘူးလေဟုတ်တယ်မလားအနည်းဆုံးဖြစ်ပြမြင်တဲ့အဆင့်ဆိုတာဒီလိုသိမြင်မှုမျိုးပြောတာပါဇက်ကဖြစ်ပြဖြစ်ပြဖြစ်ပြတပည့်တော်ဖြစ်ပြမြင်ပြီးဘယ်လိုမြင်တာတော့ဖြစ်ပြီးပြက်သွားတယ်လေဗျာဘာမှဆိုရင် ဖြစ်ပြီးပြက်နေတာပဲရှင်ပြားကိုနိုင်ကဖြစ်ပြီးပြက်သွားပြီရှင်ပြားတရားနာတောင်နဲ့အဲတရားဝဲပြီးရင် ပြက်သွားတာပဲဒီလိုယူရယူပါလေရှိနော် သူပြောတာလည်းမနာမာသလားဆိုတော့မမာဘူးလေကာလပစ္စုပန်ကိုသူတော့ပြောနေတာဟုတ်ဟုတ်တယ်မလားအဲ့တော့ဖြစ်ပြီးပြတ်တယ်ဆိုတာခုနကပါပါရမယ်စက္ကန့်မချားဘဲနဲ့ပြတ်ပြတ်သွားတဲ့သဘောကိုပြီးအောင်ကြိုးစားမှဖြစ်ပြနေတဲ့အဆင့်ကိုရောက်ဖြစ်ပြမြန်မာကိုရဲ့ဝိပဿနာယောဂီလိုအမိခံခြင်းကတန်ဖိုးရှိတယ်။ဘယ်လိုဆိုအမိခံဖို့တော့မှပြေသွားတော့ နိဗ္ဗာန်သွားတယ်။ဘာသွားအထုတ်တော့ဝိပဿနာအထုတ်တယ်။ဘာရင်းမြင်လာတော့ဖြစ်ကောင်းတာပဲသိတယ်။ဖြစ်ဖြစ်တော့မမြင်ဘူး။တနေ့တနေ့မရိုးအောင်ချက်ကျွေးရတယ်စားပြီးတော့လူတော်ဝါတာတယ်ဆိုတာပေါ့နော်။အဲ့ဒီလိုဖြစ်နေအောင်မယ်ဗျာ။ဟုတ်တယ်မဟုတ်လား။ဘာဘယ်လိုချက်တာလဲလို့ချက်နည်းတွေမေးခြင်းမေးနေမှာလို့လည်းဆရာအထ အပြန်ရရင်ချက်စားလို့ဘုနေ့တော့ချက်တယ်လေဘယ်လိုများလုပ်လိုက်ကြလဲဒီမှာထွက်တဲ့အခါအဲ့ဒါလေးရေးပြီးသားမှလို့ဘာလုပ်သေးလဲမသိဘူးဟမ်အဲ့ဒီလိုဖြစ်မှာဆိုလို့နော်ဝိပဿနာယောဂီလို့အမည်ခံထားလို့ရှိရင်တော့ဖြစ်ပြနေအောင်ရှုပါဟုတ်တယ်ပါလားဖြစ်ပြကလည်းပဲခုနပြောသလိုအတုဖြစ်ပြတည်များပါပဲ ဖြစ်တဲ့အစ်စ်ကိုမြင်တာကနေပါလေဖြစ်တဲ့အစ်စ်ဒီဘယ်ပုံမှာပဲရှိတော့ရုပ်တရားနံတရားပုံမှာပဲရှိတယ်ရုပ်တရားနံတရားကလည်းမနက်ကရှင်းပြပြီးနေဆာနေဆာပုံမှာအခြေခံပုဂ္ဂိုလ်တ attva ပုံမှာအခြေခံထားတဲ့ရုပ်တရားနံတရားတွေဖြစ်နေတယ်ဟုတ်တယ်မလားငငယ်လေးကရုပ်တရားနံတရားဘုံဘုဒ္ဓထိုင်နေတဲ့ပုဂ္ဂိုလ်ကြီးရုပ်တရားနံတရားဆိုတဲ့ကံကြတော့ အစစ်တွေမဟုတ်ကြဘူးပုဂ္ဂိုလ်သတ္တဝါပေါ်မှာအခြေခံထားတဲ့ဟာတွေဖြစ်နေတယ်သတိသမာဓိပညာပေါ်မှာအခြေခံထားတဲ့ရုပ်ဖြစ်တဲ့နာဖြစ်တဲ့ကိုမြင်မှရမယ်သတိကိုအခြေခံပြီးတော့မြင်တဲ့ထုတ်လုပ်ထားတဲ့ကြိုးစားထားတဲ့တရားလားသမာဓိပေါ်မှာအခြေခံပြီးတော့သွားနေတာလားပညာပေါ်မှာအခြေခံပြီးတော့သွားနေဒီဒါမဲ့ဒီသုံးခုလုံးကတော့သွားမှာပဲလေဟုတ်တယ်မလားဘ누구ဆောင်တဲ့လဲပေါ်မှာမူတည်တာဆိုလိုတာ တိတစ်ခုတည်းနဲ့လည်းအလုံးမဖြစ်ဘူးတမာတိတစ်ခုတည်းနဲ့လည်းအလုံးမဖြစ်ဘူးပညာတစ်ခုတည်းနဲ့လည်းအလုံးကမဖြစ်ဘူးဒါဖြစ်ရင်ဒီနရက်ကြံနေတဲ့မှာဆုစိုက်အားလေးနဲ့ထည့်ပေးပါထည့်ပြီးတော့ဗာလိမြေအောင်အားထုတ်တယ်ဖြစ်ဖြစ်မြေအောင်အားထုတ်မယ်အားထုတ်မယ်ဆိုတော့မြင်ခြင်းစိတ်ထက်ဗာစိတ်ကအရေးကြီးတယ်ဟမ် အားထုတ်ခြင်းစိတ်ကအရေးကြီးတာနော်တရားလိုခြင်းစိတ်တဲ့တရားကျင့်လိုစိတ်ကအားကြီးဖို့လိုပါတယ်ဟုတ်တယ်မလားတရားလိုခြင်းစိတ်နဲ့အားထုတ်ရင်ပတိပြောက်နေပြီလိုခြင်းစိတ်ကအစတည်းကပါလာလို့ပတိပြောက်နေပြီဘ누구ဝင်နေလဲလောဘကတတိအယောင်ဆောင်ပြီးတော့ရှုမှတ်နေတာတရားလိုခြင်းမဟုတ်လူကျင်တဲ့စိတ်ကိုအရင်ထားပြီးရှုနေတ လောဘကပတိအစာအယောင်ဆောင်ပြီးတော့ဝင်နေတာအဲ့လိုမျိုးအယောင်ဆောင်ပြီးဝင်နေတဲ့ဟာကအများကြီးရှိတာတော်တော်ကိုသတိထားမှာနော်အယောင်ဆောင်ဝင်နေလို့ရှိမတတ်တာအယောင်ဆောင်နေတဲ့ပဲကိုကကျင့်တတ်ပြီးတော့တရားမှတ်တယ်ပဲအောင်မေ့နေတာအဲ့ဒီအယောင်ဆောင်တွေကိုမိအောင်ဖမ်းအယောင်ဆောင်တွေဘာလုပ်မလဲမိအောင်ဖမ်းမိမှနောက်သူမဝင်ရဲမှာမမိတဲ့ရွေတော့အဲ့ဒီအယောင်ဆောင်လေးကိုလက်ခံပြီးတော့မှ ရမ်းမှတ်နေတယ်ပဲထင်နေတာပဲတကယ်ကြတော့အယောင်ဆောင်ကစားထိုးနေရယူနေတာသဘောပေါက်ပြီနော်ကဲနားကြအောင်လို့ယသေမြနာ စိတ်နှပြသာ